ပြည့်မြေပြင်မှာဆင်ပြောင်မှာကြလာမြာတိုင်းသိခံသည်ကျူးလွန်ရန်ကဆေးစကားဖယားသိခံသည်လူအများဟာကိုနှုတ်မှာစောင့်တာခင်းမဲ့သည်ရန်ကားစကားသိခံညာသူကားလူတွင်ရှင်မြတ်သည် အဲဒါဘုရားဟောတော်မူတဲ့စကားတော်ကိုမြန်မာလိုမှတ်ဖို့လွယ်အောင်တည်သုံးထားတဲ့လင်္ကာလေးတွေပါပဲမြတ်စွာဘုရားကကောတံမီမြို့ကိုကြွတော်မူတဲ့ကြွတော်မူတဲ့အခါဟုတ်တော့ဘုရားအပေါ်မှာရံညှိုးထားတဲ့မာဂန္ဒီကသူကမိဖုရားဖြစ်နေလေတော့ အဲ့ဒီကောတံပီမြို့သူမြို့သားတွေကိုလက်ဆောင်ပေးပြီးတော့ခိုင်းထားတယ်ဘလို့ခိုင်းကြတော့ဆိုတော့တင်တို့ရဲ့ဂျွန်နေအမှုလုပ်သမားတွေနဲ့အတူတင်တို့ဟာယဟန်ကိုရမကိုဆေးရည်ကြချင်းချောက်ကြ အဲ့ဒီလိုဆဲရေးချင်းချောက်ပြီးတော့ဒီကောတံမီမြို့ကနေပြီးတော့ထွက်ပြေးအောင်လုပ်ကြလို့ဒီလိုစေခိုင်းထားတယ်အဲ့ဒီလိုစေခိုင်းထားတော့ဘုရားကိုလည်းမကြည်ညိုတရားကိုလည်းမကြည်ညိုသံဃာကိုလည်းမကြည်ညိုရတဲ့ဘုရားသာသနာဝင် မဟုတ်ကြတဲ့ပုဂ္ဂိုလ်တွေက ဖရာမြတ်စွာဘုရားကဆုံးခံကြွတော်မူလာတာအခုကောတံမီမျိုးတဲ့အဲ့ဒီဆုံးခံကြွလာတော်မူတဲ့မြတ်စွာဘုရားရဲ့နောက်ကနေတကောက်ကောက်လိုက်ပြီးတော့ဖရာကိုဆယ်နီးဆယ်မျိုးနဲ့ဆဲကြတယ်တဲ့ချင်းချောက်ကြတယ်တဲ့အဲ့ဒီဆယ်နီးဆယ်မျိုးချင်းချောက်တဲ့စကလုံးဆယ်မျိုးကဘာတွေလဲဆိုတော့စောရောတိယဟံဂေါရမသင်ဟာတခုပဲ ဘာလောတိယဟန်ဂေါရမသင်ဟာလူမိုက်ပဲတဲ့မူလောတိယဟန်ဂေါရမသင်ဟာလူနုံပဲဩထောတိယဟန်ဂေါရမသင်ဟာကလအုပ်ပဲတဲ့ခောနောတိယဟန်ဂေါရမသင်ဟာနွားပဲ ကတရဘောတိယဟန်ဂောရမသင်ဟာမြည်ပဲတဲ့မြည်တော်ပါပဲတဲ့ဟိရိကောတိယဟန်ဂောရမသင်ဟာငရဲတော်ရမယ်သူပဲတိရစ္ဆာနကတောတိယဟန်ဂောရမသင်ဟာတရိစ္ဆာန်ပဲတဲ့ညတိတုရှံသူဂတိယဟန်ဂောရမသင်မှာကောင်းတဲ့ဘဝဆိုတာမရှိပါဘူး တင်သွားမယ်ကောင်းတဲ့ဘဝမရှိဘူးဒုက္ခတိယေဝတုရှံပါတိကင်ခာတင့်မှာသွားရမယ်လမ်းသင်အလိုရှိလိုက်တဲ့ဘဝကတော့မကောင်းတဲ့ဘဝမကောင်းတဲ့ဂတိပါပဲအဲ့ဒီ10မျိုးသောဆဲတဲ့သကလုံးနေနဲ့ချင်းချောက်တဲ့သကလုံးနေနဲ့ဘုရားကိုဆဲရေးကြတယ်ချင်းချောက်ကြတယ်ဘုရားနာက အတူလိုက်ပါတဲ့ရှင်အာနန္ဒာကဘုရားကိုလျှောက်မြတ်စွာဘုရားဒီကောတံမီမျိုးကလူတွေကတပည့်တော်တို့ကိုဆယ်နီးမျိုးစုံနဲ့ဆယ်နေကြတယ်ချင်းချောက်နီးမျိုးစုံနဲ့ချင်းချောက်နေကြတယ်တပည့်တော်တို့တိပြင်းမျိုးသွားကြပါစို့ဘုရားအာနန္ဒာဘယ်ကိုသွားမှာတော့တိပြင်းမျိုးသွားမှာပေါ့ဘုရားအာနန္ဒာအဲ့ဒီမျိုးက လူတွေကဒီလိုပဲဆဲရကြမယ်ချင်းချောက်ကြမယ်ဆိုရင်တော့ဘယ်လိုဘယ်လိုလုပ်မှာတော့ဘယ်သွားမှာတော့တိပြင်းမျိုးပဲထပ်သွားမှာမို့ဗျာအဲ့ဒီထပ်သွားတဲ့တိပြင်းမျိုးမှာလူတွေကဒီလိုပဲဆဲကြမယ်ဒီလိုပဲချင်းချောက်ကြမယ်ဆိုရင်အဲ့ဒီလိုဆိုရင်နောက်တစ်မျိုးထပ်ပြီးတော့တပြီးတော့သူသွားကြမှာပေါ့ဗျာအနန္တဘသူတွေကဆဲနေတာလို့ဘသူတွေကဆဲရမှာလဲဗျာမြတ်စွာဘုရားကျွန်းအလုံးသမားတွေကစပြီး အကုန်လုံးဒီကောတံမီမြို့ကလူတွေကဆဲနေကြတာဗုဒ္ဓဘာသာဝင်မဟုတ်တဲ့သူတွေကတပည့်တော်ကိုဆဲရေးချင်းချောက်နေကြတယ်အနန္ဒာပြတနာဆိုတာကပြတနာဖြစ်တဲ့နေရာမှာပဲငြိမ်းအောင်လုပ်ရတယ်ငြိမ်းအောင်လုပ်ပြီးမှအခြားကိုတွားရတယ်တဲ့အဲ့ဒီလိုပြောပြီးတော့အနန္ဒာငါဘုရားကတော့စစ်မြေပြင်မှာ စစ်ပွဲဆင်နွှဲတဲ့တိုက်ခိုက်ရတဲ့ရှင်ပြောင်ကြီးနဲ့တူတယ်အဲ့ဒီရှင်ပြောင်ကြီးဟာဘေးရန်သူတွေကနေပြီးတော့သူတို့ခက်ကအသုံးပြုတဲ့လက်နက်ပေါ့လေးလက်နက်စားတဲ့လက်နက်တွေနဲ့ပြစ်တဲ့အခါမြားတွေနဲ့ပြစ်တဲ့အခါမြားလက်တွေနဲ့ပြစ်ကြတဲ့အခါတော့မြားတွေအဲ့ဒီရှင်ရဲ့ခန္ဓာကိုယ်မှာလာပြီးတော့ထိမှန်တာပေါ့ကြာရောက်တာပေါ့ အဲ့ဒီကြားရောက်လာတဲ့ထိမှန်လာတဲ့မြားတွေကိုအကုန်လုံးခါတွက်ပြီးတော့ရှေ့စစ်ပွဲကိုနောက်ပြန်မဆုတ်ပဲမတော်မနဲ့ရှေ့ဆက်ပြီးသွားတာပဲအဲ့ဒီလိုပါပဲငါဖျားကကိုယ်ဆောင်စည်းမှုမရှိနှုတ်ဆောင်စည်းမှုမရှိကြတဲ့ပုဂ္ဂိုလ်တွေပြောဆိုလာတဲ့စကားတွေကိုသိခံဖို့ရာငါဖျားငါဖျားရှင်ရဲ့တာဝန်ပဲလို့အဲ့ဒီလိုမိတ်ပြီးတော့မြတ်စွာဘုရားကဂါထာ၃ပုံမိတ်မိတ်တော်မူတယ် အဲ့ဒီဂါထာသုံးပုဒ်ကမိမိတို့ရဲ့ဘဝမှာအမတန်လိုက်နာကျင့်သုံးဖို့ကောင်းတဲ့ဂါထာသုံးပုဒ်ပဲအဲဘုရားဘုရားမှာတော့အဆဲခံလိုက်ရတာတခိုးပဲတပည့်တော်တို့တခိုးလို့ပြောခံရတာဘယ်နှခါကြုံဘူးလဲဘာလို့ဒီလူမိုက်ကြီးပဲတပည့်တော်တို့လူမိုက်လို့ပြောခံရတာဘယ်နှခါကြုံဘူးလဲ မူလောတိဒူနုံကြီးပဲတပည့်တော်အဲ့လိုစကားမျိုးနဲ့အပြောခံရတာဘယ်နှခါကြုံမှုတော့သင်ဟာကလအုပ်ပဲဘလို့ဘယ်နှခါကြားဘူးလို့ကိုယ်ဘယ်နှခါပြောခံရဘူးလို့သင်ဟာနွားပဲဘယ်နှခါပြောခံရဘူးလို့သင်ဟာ မိဒရဝါပဲသင်ဟာတရိษံပဲသင်ဟာငရဲသွားမယ်သူပဲသင်မှာကောင်းတဲ့ဂတိမရှိမကောင်းတဲ့ဂတိပဲရှိတယ်ကောင်းတဲ့ဘဝမရောက်နိုင်ဘူးမကောင်းတဲ့ဘဝပဲရောက်ဒီလိုစကားတွေနဲ့ကိုယ့်ဘဝမှာဘယ်နှခါအပြောခံရဘူးလဲဘုရားမှာတော့အပြောခံနေရအဲ့ဒီလိုအပြောခံရတဲ့အခါမျိုးမိမိတို့ဒီဘုရားစကားတော်စိတ်ထဲမှာနှလုံးသွင်းဆင်ခြင်ပြီးတော့ကိုယ့်အလုပ်ကိုလုပ်ကြဖို့ဓမ္မတမ်းမှသိနာပဲ တရားကဂါထာနဲ့ဆက်မိန်တော်မူတယ်အဟနာဂောဝသင်္ဃာမိသာပတောပတိတံတရံအတိဝါကျံတိတိခိတံဒုတိလောဟိဘဟုတ်ဇနောတဲ့ပထမတပုတ်မိတ်နာဂောဆင်မြောင်ကြီးသည်သင်္ကာမေစစ်မြေပြင်၌စာပတော်လေးမှပဋိတံကြလာသောတရံမြာကိုတိတိခတိဤဝတိခန္တကဲ့သို့ဟံငါဖျားသည် အတိဝါယံ လွှမ်းမိုးတင်စီရန်ကားပြီးတော့ပြောလာတဲ့စကားကိုတိတိခိတ်တံသီးခံပေအံခိမန်ဤတဲ့ဘုဇဏောများစွာသောလူအပေါင်းစီဒုတိလောကိုယ်လည်းမဆောင်စီနှုတ်ကိုလည်းမဆောင်စီဘူးတဲ့လောကတတ္တဝါတွေလူတွေဆိုတာက ကိုယ်ကို ဆောင်စီတဲ့လူကအ ਨੇ သာနှုတ်ကိုဆောင်စည်းတဲ့သူကအ ਨੇ သာနှုတ်မဆောင်စည်းတဲ့သူကိုမဆောင်စည်းတဲ့သူတွေကပဲများတာပဲ ငါဖျားသိခံမယ်အာနန္ဒာသူတို့ဆဲကျင်တဲ့လောက်ဆဲငါဖျားသိခံမယ်သူတို့ချင်းချောက်ချင်းတဲ့လောက်ချင်းချောက်ငါဖျားသိခံမယ်ဆင်းမြောင်ကြီးတို့ပေါ့အာနန္ဒာရဲ့ဆင်းမြောင်ကြီးဘဝဉ္ဇဉ်ကလေးတွေဘလောက်ပဲပြည့်ပြည့်ဒူသီးခံနေအဲ့ဒီလိုပဲငါဖျားသီးခံမယ်အာနန္ဒာ ဒန္တနယန္တိသမိလိန်ဒန္တံရာဇာပိရုဟတိဒန္တောတေထော မနုတေတုယောတိဝါကြံတိတိခတိဒန္တံယဉ်ကျေးပြီးသောဆင်ရနာမြင်းရနာကို သမိတိန်တကယ်ပွဲလန်းသပင်ကြီးကိုနယန္တိဆောင်သွားကြကုန်၏တကယ်ပွဲလန်းသပင် အမတန်မှကြီးကျယ်တဲ့အမတန်မှခမ်းနားတဲ့အမတန်မှအစင်တမ်းမြင့်တဲ့ပွဲလန်းသပင်ကြီးတွေဆိုရင် လိမ္မာယဉ်ကျေးတဲ့ဆင်ကိုပဲအသုံးပြုကြပါတယ်တဲ့။ရိုင်းဆိုင်နဲ့မလိမ္မာတဲ့ဆင်တွေကိုအသုံးမပြုကြဘူး။တော်မဝင်မှု တော်ဝင်တဲ့ဆင်ဆိုတာမြင်းမြင်းဆိုတာကအဲဒီလို လိမ္မာယဉ်ကျေးတဲ့ဆင်တွေမြင်းတွေပဲတော်ဝင်ပါလေတဲ့။ထန်တံရာဇာပိဟုဟတိထန်တံယဉ်ကျေးပြီးသောစေရဏမြင်းရဏဟုရာဇာမင်းသည်အပိဟုဟတိတသိ အစဉ်အတန်အမြင့်ဆုံးလို့ဆိုရတဲ့ရှင်ဘုရင်အသုံးပြုခံရတဲ့ဆင်းဆိုတာအဲယဉ်ကျေးတဲ့ဆင်ပဲဖြစ်တယ်မြင့်ဆိုတာလည်းပဲအဲ့ဒီယဉ်ကျေးတဲ့မြင့်မှရှင်ဘုရင်นี่အသုံးပြုကြတယ်တံတော့တေထောမနုတေသူယောတိဝါကျံတိတိတ်ခတိယောအရှင်သူသည်အတိဝါကျံလွှမ်းမှုတင်းစီရံကားပြီးတော့ပြောလာတဲ့စကားကိုတိတိတ်ခတိသီတံသီခံ၏ သောထိုသူသည်မနှုတ်သေးသူလူတို့တွင်ဒံတော့ယဉ်ကျေးတဲ့သူပဲတိထောမြင့်မြတ်တဲ့သူပဲလူတွေဆိုတာအဲ့ဒီလိုသူတစ်ပါးကိုတင်စီးပြီးတော့ရန်ရန်ကာကစောစောကာကအဲပြောလာတဲ့စကားကိုလူတွေပြောလာတဲ့စကားကိုဆဲလာတဲ့စကားကိုချင်းချောက်လာတဲ့စကားကိုသီးခံတဲ့ပုဂ္ဂိုလ်ဆိုတာ တာမန်ပုဂ္ဂိုလ်သိမခံနိုင်ဘူးတဲ့တန်တော့ရင်ကြီးတဲ့ပုဂ္ဂိုလ်ပဲသိခံနိုင်တာတဲ့ရင်ကြီးတဲ့သူဆိုတာသိခံတယ်သိခံတဲ့သူဆိုတာရင်ကြီးတဲ့တိထောမြင့်မြတ်တဲ့သူပဲသိခံနိုင်တာတဲ့စိတ်နေစိတ်ထားအစဉ်အတန်မြင့်တဲ့အတိအလေးမှာအစဉ်အတန်မြင့်တဲ့ဉာဏ်ပညာအမျိုးအမြင့်အစဉ်အတန်မြင့်တဲ့သူပဲသိခံနိုင်တာတဲ့ မမြင့်မြတ်တဲ့သူဆိုတာသိမခံနိုင်ဘူးတဲ့ခန္တီတရားလက်ကင်မထားနိုင်ဘူးတဲ့လိမ့်ကြတဲ့သူဆိုတာခန္တီတရားကိုအတုံးမပြုနိုင်ဘူးတဲ့မြင့်မြတ်တဲ့သူပဲအထက်တန်းကြတဲ့သူပဲခန္တီတရားကိုလက်ခံသုံးပြီးတော့ကျင့်သုံးနိုင်တာတဲ့သိခံနိုင်တာတဲ့သိခံနိုင်တဲ့သူဟာမြင့်မြတ်တဲ့သူပဲမြင့်မြတ်တဲ့သူဆိုတာ ဟာလည်းပဲသိခံနိုင်တာပဲဝရမတ္တတရာဒန္တအာဇာနိယသတိန္တဝါကုံစရာသမဟာနာကအတ္တတံတောအတ္တထံတောတတောဝရံဒန္တာအတ္တတရာယင်ကြည်ပြီးသောအတ္တတို့မြင်းတို့သည်၎င်းအာဇာနိယသတိန္တဝါယင်ကြည်ပြီးသောအာဇာနိသိန်းတော်မြင်းတို့သည်၎င်း ကုံစရာသမဟာနာကယဉ်ကျေးပြီးတော့ဆင်းပြောင်ကြီးတို့ဒီ၎င်းဝရံမြတ်ပါ၏ကောင်းပါ၏တော်ကြပါ၏ချီးကျူးစရာဖြစ်ပါ၏တဲ့တတော်အဲ့ဒီယဉ်ကျေးလိမ်မာတဲ့အတ္တတူမြင့်သိမ့်တော်မြင့်အာဇာနီစင်ကြီးတွေထက်အတ္တဒံတော်မိမိကိုယ်ကိုလိမ္မာယဉ်ကျေးအောင်ပြုလုပ်နိုင်တဲ့သူသည်ဝရံသာ၍မြတ်၏ ယဉ်ကျေးတဲ့ဆင်ရဏအာဇာနည်ဆင်ရဏကြီးတွေယဉ်ကျေးတဲ့အာဇာနည်သိန်းတော်မြင်းနေအတလူမြင်းနေအဲ့ဓာတွေထက်မိမိကိုယ်ကိုလိမ္မာယဉ်ကျေးအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်ကသာလွန်ပြီးတော့မြင့်မြတ်တယ်တဲ့အဲ့ဒီဂါထာသုံးပုဒ်နဲ့အာနန္ဒာကိုမြတ်စွာဘုရားကမိန့်တော်မူတယ်မဟာကဏ္ဍဝန်ဆရာတော်ဘုရားကြီးကကိုကြီးအဘိဓမ္မာ လောကရန်အကြောင်းထက်ပြီးရေးထားတဲ့အဲ့ဒီထဲမှာသူရေးတဲ့လင်္ကာလေးကလည်းမသားစရာကောင်းရဲ့ဆိုလိုလည်းကောင်းပါရဲ့လောကရန်တွေ့ယုံမှုအမျိုးမျိုးတွေ့မယ်စိတ်အနေမတုံလောက်အောင်ထိမ့်ချုပ်ပါကွယ်လောကရန်တွေ့ယုံမှုတွေ့တာပါပဲဘယ်သူမှဆိုတွေ့ရဘုရားတော်မှတွေ့ရဘယ်သူမှဆိုလူဆိုလို့ရှိရင်တွေ့ရတာပဲ တွေ့ရိုးထုံးစံဓမ္မတာရှိတာတဘာဝပဲလောကရန်တွေ့ရိုးမှုအမျိုးမျိုးတွေ့မယ်အကောင်းလောကရန်တွေလည်းတွေ့မှာမကောင်းလောကရန်လည်းတွေ့မှာအကောင်အဆုအမျိုးမျိုးသောလောကန်တွေတွေ့မှာပဲပစ္စည်းလက်လာပါရိရရဲ့ကောင်းတဲ့လောကရာအချွေရန်ကြီးရှိရဲ့ကောင်းတဲ့လောကရာကြီးမားခံရရဲ့ကောင်းတဲ့လောကရာကိုယ်စိတ်ချမ်းသာရဲ့ကောင်းတဲ့လောကရာမကောင်းတဲ့လောကရာပြောင်းမြန် ပစ္စည်းဥစ္စာမရရပြီးသားပစ္စည်းဥစ္စာတွေပျက်စီးအလာဘလောကရချွေရမရှိရှိပြီးသားချွေရနေပျက်စီးအာယတလောကရအကဲ့ရဲ့ခမ်းရနေရနေတာလောကရကိုယ်စိတ်ဆင်းရဲရဒုက္ခလောကရအဆိုးလောကရလေးခုအကောင်းလောကရလေးခုအဲ့ဒီလိုအကောင်းအဆိုးအမျိုးမျိုးတွေ့ရမှာပါပဲ လောကရန်တွေ့ရိုးမှုအမျိုးမျိုးတွေ့မယ်စိတ်အနေမတုံလို့အောင်ထိန်ချုပ်ပါကွယ်တဲ့မကောင်းတာတွေတွေ့လို့စိတ်စိတ်တက်ကြမသွားနဲ့စိတ်တက်ပြက်မသွားနဲ့စိတ်ညစ်မသွားနဲ့စိတ်ဆင်းရဲမသွားနဲ့စိတ်အားငယ်မသွားနဲ့ကောင်းတဲ့လောကရန်တွေတွေ့လို့လည်းပဲစိတ်တွေတက်ကြွပြီးတော့မနေနဲ့တဲ့စိတ်အနေမတုံလို့အောင်ထိန်ချုပ်ပါကွယ် မကောင်းတာနဲ့တွေ့တော့စိတ်တက်ကြတာကောင်းတာနဲ့တွေ့တတ်တော့စိတ်တက်ကြွတတ်တယ်အဲ့ဒီအကြနဲ့အကြွကြားမှာစိတ်ဘောင်ပဲမခတ်ပဲနဲ့တည်ငြိမ်အောင်ထားနိုင်ရတယ်မာကဏောင်ဆရာတော်ဘုရားကြီးရေးထားတဲ့နောက်လင်္ကာတပုတ်ကလည်းအမတန်ကောင်းလုံးလို့တခါကြက်ထားမှမေ့တော့ဘူးသူလင်္ကာကောင်းလုံးဆယ်မှာသူရေးထားတော့ဆိုတော့သူ့ဘဝအကြောင်းကိုသူကိုယ်တိုင်ရေးတော်မူခဲ့တဲ့တဘဝ တန်တရားဆိုတဲ့ကိုယ်တိုင်ရဲ့အထုပ်ပတ်တိရှိတယ်အဲ့ဒီထဲမှာသူကအသက်အပိုင်းအလိုက် ပိုင်းပိုင်းပိုင်းပိုင်းပြီးတော့ရေးထားတာအဲ့ဒီတဏှာမှာပါတာပေါ့လေအဲလောကရနဲ့ပတ်သက်ပြီးတော့ဆရာတော်ကြီးရေးထားတဲ့အဲ့ဒီသင်္ကဆောင်ပုတ်ပေါ့ကောင်းလုံးလို့ကြက်ထားလူဟုဆိုလျင်လူလိုပင် လာလူတွင်တွေ့ရို့ကြောင်းအကျိုးနှင့်ကောင်းဆုံးနတံလောကဒံကိုအမှန်တွေ့မြဲစိတ်ဝယ်ဆွဲ၍ဝမ်းနဲ့ဝမ်းသာမများပါမှနောင်လာဆက်ဆက်တူကတဲ့ဤတို့တွက်များပြအိုလူသားတို့ဖယားဟောဖို့တရားတော်ကိုပျော်ပျော်လိုက်စားစိတ်ဝယ်ထားလျက်များလောကရန်ကြံ့ကြံ့ခံ၍ မှန်မှန်မဖြုံးစိတ်မတုံအောင် လူပုံသင်တို့သွားွယ်ကိုတဲ့သူလည်းငါလေးကသူဆောင်မှုတွေအမတန်ကောင်းတယ်လူဟုဆိုလျင်လူလိုပင်သာတဲ့လူတွင်တွေ့ရိုးချောင်းအကျိုးနှင့်ကောင်းဆုံးနတံလောကရန်ကိုအမှန်တွေ့မြဲစိတ်ဝယ်ဆွဲ၍ဝမ်းနေဝမ်းသာမများပါမှာတဲ့မကောင်းတာနဲ့တွေ့တော့ဝမ်းနေကြလောကတရားရဲ့အများဖြစ်တတ်တဲ့သဘော ကောင်းတာတွေနဲ့တွေ့တဲ့အခါတော့ဝမ်းသာကြတာဒါသရဝါတွေဖြစ်တတ်တဲ့သဘောအဲ့ဒီဝမ်းသာတာတွေဝမ်းနေတာတွေမများပါနဲ့မကင်းနိုင်သေးလို့ဝမ်းနေခြင်းလည်းနေပါအနေငယ်လေးပဲနေပါဝမ်းသာမယ်ဆိုရင်လည်းမကင်းနိုင်သေးလို့ဝမ်းသာမယ်ဆိုရင်အနေငယ်ပဲဝမ်းသာပါအလွန်ကဲကြီးဝမ်းသာမနေနဲ့အလွန်ကဲကြီးဝမ်းနဲ့မနေနဲ့မကောင်းတာနဲ့တွေးလို့မလဲအလွန်ကဲကြီးဝမ်းနဲ့မနေနဲ့ မကောင်းတာနဲ့တွေ့လို့လည်းအကောင်းတာနဲ့တွေ့လို့လည်းပဲအလွန်ကဲ့ယူဝမ်းသာမနေနဲ့တဲ့ဝမ်းနဲ့ဝမ်းသာမများပါနဲ့လူဟုဆိုလျင်လူလိုပင်လားလူဆိုရင်တော့လူအတိုင်းမှာပဲလူသဘာဝအတိုင်းမှာပဲတွေ့ရမှာပဲလေတဲ့ကောင်းတာရောမကောင်းတာရောလူဟုဆိုလျင်လူလိုပင်သာလူပင်တွေ့ယူကြောင်းအကျိုးနဲ့ကောင်းဆိုးနှစ်တန်လောကရန်ကိုလူမှာတွေ့ယူထုံးစံဓမ္မရာပဲတဲ့ကောင်းတာရောမကောင်းတာရော လူရင်တွေ့ရောအကြောင်းအကျိုးနဲ့ကောင်းဆုံးတန်လောကရန်ကိုအမှန်တွေ့မြဲစိတ်ဝယ်ဆွဲ၍ဩတွေ့ရမှာဒါစိတ်ထဲမှာမြဲတော့မှတ်ထားလိုက်ကောင်းတာရောမကောင်းတာရောတွေ့တယ်မဆမ်းမဟုတ်ဘူးမဆမ်းမဟုတ်ဘူးဒါတွေ့ရတဲ့သဘာဝတွေပဲလူတိုင်းတွေ့ရတဲ့သဘာဝတွေပဲအဆမ်းမဟုတ်ပါဘူးဆမ်းမနေပါနဲ့တုံ့လုံမနေပါနဲ့ခြောက်ချမနေပါနဲ့စိတ်တွေပင်မမနေပါနဲ့စိတ်တွေတက်ကြွမနေပါနဲ့ဟောဒီလိုဆိုလိုတာ မှန်တည်မြဲစိတ်ဝယ်ဆွဲ၍ဝါနေဝန္တာမများပါမှနောင်လာဆက်ဆက်တိုးကားတဲ့ဤတဲ့ကိုယ့်ရဲ့ဘဝတိုးတက်ခြင်းရဲ့အောင်မြင်ခြင်းရဲ့ကြီးဝခြင်းရဲ့ချမ်းသာခြင်းရဲ့မကောင်းတာတွေတွေ့လို့လည်းအလွန်ကဲယူဝမ်းနဲ့မနေနဲ့ကောင်းတာတွေတွေ့လို့လည်းအလွန်ကဲယူဝမ်းသာမနေနဲ့ ဝမ်းနေတာကြီးမများနဲ့ဝမ်းသာတာကြီးမများနဲ့ကိုယ်အလုပ်ကိုယ်ဆက်လို့တကိုယ်လုပ်ရမယ့်အလုပ်ကိုစိတ်ကိုနှိမ့်မြုပ်လိုက်စမ်းပါတဲ့ကိုယ်လုပ်ရတဲ့အလုပ်ထဲမှာအနှိမ့်နှိမ့်မြုပ်လိုက်လို့ရင်ဝမ်းနေတာကြီးလည်းညော့သွားမှာဝမ်းသာတာလည်းညော့သွားမှာအဲ့ဒီဟာတွေကကိုယ်အနှောင့်အယှက်မပေးနိုင်တော့ပါဘူးတဲ့ဝမ်းနေဝမ်းသာမများပါမှနောင်လာဆက်ဆက်တိုးကားတဲ့ကိုယ်ပန်းနိုင်ရောက်ဖို့ရတဲ့ဝမ်းနဲ့နေလို့ပန်းနိုင်ရောက်မှာမဟုတ်ဝမ်းသာနေလို့လည်းပန်းနိုင်ရောက်မှာမဟုတ်ကိုယ်အလုပ်ကိုယ်ဆက်လို့ တဲ့ဒါမှပန်းနိုင်ရောက်မယ်ကိုလိုရင်နဲ့အောင်မြင်မှုတွေရမယ်ဝန္နေဝန္တာမများပါမှနောင်လာဆက်ဆက်တို့ကတဲ့ဤသိုးတွယ်များပြအိုလူသားတို့တဲ့ဒါကြောင့်မို့အိုလူသားတို့တဲ့သို့တော်များပြအိုလူသားတို့ဖရာဟောဖို့တရားတော်ကိုပျော်ပျော်လိုက်စစိတ်ဝေထားလျက်ဖရာဟောထားတဲ့တရားတွေကိုပျော်ပျော်ကြီးလိုက်စလိုက်စမ်းပါတဲ့ ဘုရားဆုံးမထားတဲ့အဆုံးအမတွေကိုကောင်းကောင်းကြီးလိုက်နာလိုက်စမ်းပါတဲ့ကြည်ကြည်နက်နက်ကြီးလိုက်လိုက်နာလိုက်စမ်းပါတဲ့ပျော်ပျော်လိုက်စားစိတ်ဝယ်ထားတဲ့ဘုရားဆုံးမထားတဲ့အဆုံးအမတွေခုနကအာနန္ဒာကိုမိန့်တော်မူတဲ့အဆုံးအမမျိုးတွေပေါ့လေအများကြီးမရှိမတွက်တော့ဘုရားဆုံးမတော်မူခဲ့အဲ့ဒီလိုဆုံးမမျိုးတွေကိုနှလုံးသွင်းဆင်ញင်ပြီးတော့ကိုယ်လျှောက်လန်းမရမယ်ခကြီးကိုဆက်ပြီးလျှောက်လန်းလိုက်စမ်းပါတဲ့ သူတည်းများပြအိုလူသားတို့ဖျားဟောဖို့တရားတော်ကိုပျော်ပျော်လိုက်စားစိတ်ဝဲထားလျက်များလောကဒံကြံ့ညံ့ခံ၍မမမဖြုံးစိတ်မတုံအောင်လူပုံသင်တို့သွားဝယ်ကိုများလောကဒံကြံ့ညံ့ခံပြီးကြံ့ညံ့ခံလိုက်စားမှာတတိရှိရှိမြင်ဆိုင်လိုက်စားမှာဒါရင်ကြောင့်တုံလုံးမနေစမ်းပါနဲ့ကြံ့ညံ့ခံ၍မမမဖြုံးဖြုံးနေနဲ့တုံလုံးမနေနဲ့ ကိုယ်လုပ်ကိုဆက်လို့တဲ့ကိုသွားမိခီဆက်လျှောက်တွေဝေမနေနဲ့တွန့်မနေနဲ့ရမနေနဲ့ကိုယ့်ရဲ့အဲကိုယ့်ရဲ့ဘဝခီးကိုခြေလှမ်းနေမှန်မှန်ဆက်ပြီးတော့လှမ်းလိုက်သမ်းပါတဲ့ပန်းနိုင်ဆိုတာထွက်မပြေးပါဘူးရောက်စမြဲပါပဲတဲ့သုတ္တမြပြအိုလူသားတို့ဘုရားဟောဟောတရားတော်ကိုပြောပြောလိုက်စစိတ်ဝေထားလျက်များလောကရန်ကြံ့ကြံ့ခံ၍မှန်မှန်မဖြုံစိတ်မတုံအောင် လူဘုံသင်တို့သွားဝယ်ကိုလောကရဏီတွေ့လို့စိတ်တွေတုံ့လုံမနေနဲ့ကောင်းတာတွေ့လို့လဲစိတ်တွေတက်ကြွမနေနဲ့မကောင်းတာတွေတွေ့လို့လဲစိတ်တက်တွေကြမနေနဲ့အကြွနဲ့အကြရှားမှာတည်ငြိမ်စွာထားပြီးတော့စိတ်ပေါင်းပဲမခတ်ဖက်နဲ့စိတ်တည်ငြိမ်ပြီးတော့ဆက်လက်ပြီးတော့ကိုယ်ဘဝခီးကိုရှောက်လန်းမှာတဲ့ရှောက်လန်းဖို့ဟာလူသားတွေရဲ့တာဝန်ပါပဲတဲ့ဘုရားကလည်းရှောက်လန်းတော်မူခဲ့တယ်ဘုရားသားတော်ဖြစ်တဲ့တပည့်တော်တို့ဟာလည်းပဲ ကိုလိုရှင်နဲ့ပန်းနိုင်မရောက်မချင်းအဲသိခံစရာအမျိုးစုံတွေတွေ့တဲ့အခါမှာသိခံပြီးတော့ကိုလိုရှင်နဲ့ပန်းနိုင်ရောက်သည့်အထိအဲဆက်လက်ပြီးတော့အသီးသီးရှောက်လန်းကြရမှာဟာတပည့်တော်တို့အဲဘုရားသားတော်ရဲ့တာဝန်လည်းဖြစ်ပါတယ်ဘုရားသားတော်မဟုတ်တဲ့သူတွေရဲ့လျှောက်လန်းရမယ်လမ်းစဉ်တည်းဖြစ်ပါတယ်တပည့်တော်တို့ကဘုရားသားတော်တွေဖြစ်ဒီဖြစ်လေတော့ဘုရားအဆုံးအမအတိုင်း ဘုရားလျှောက်သွားတော်မူတဲ့အတိုင်းအဲ့ဒီလမ်းစဉ်ကိုလိုက်ပြီးတပည့်တော်တို့ကိုယ်စီကိုယ်စီအသီးသီးလျှောက်လမ်းကြရပါမယ်